ဒီနေ့ကဥပပကမေခေါ်တဲ့လက္ခိယမေဥပဒနာဉာဏ်ရဝိယဘုဒ္ဓံဘုဒ္ဓတော်ပစ္စတိဖြစ်ရှိနေတာဖြစ်တိုင်းသာမှန်စွာရှုတည်နေရပြီဆိုတဲ့ဘုရားရဲ့ဆရာမိကောအရာ ဒီယောဂီပေါ်ရမှာရှိရဆွေးနွေးဆိုင်ရှိမှရတတိကိုကောက်တတ်ထားရမယ်လို့တတိတက်တဲ့နေကလည်းပဲဖြစ်တယ်လို့လေတတိရဲ့ခြံရံလေးပါတာပဲတတိရဲ့ခြံရံကရှင်ဥစွာဒီတိသံဃာဝနာတရားတွေ အထုတ်လို့ရှိရင်ရနိုင်တဲ့အကျိုးရောစိတ်ကြည်တဲ့ဘုရားသတ်တာရနိုင်တဲ့အကျိုးခုနှစ်မျိုးသိရှိပြီးတော့ယုံကြည်တာဒီအကျိုးတရားတွေကိုရလို့ရသန္တာဖြစ်တာသန္တာဖြစ်တဲ့တရိတာရောက်လာပြီးတော့တရားအထုတ်တဲ့နည်းတွေလေ့လာပြီးသင်တိုင်းအာယုံအတ္တဝါ ပေါ်တဲ့အာယုကိုသိရစွာဖတ်နိုင်ဖို့ကြောက်ကြစိတ်ကအားစိတ်ကရှုပ်ွေးအောင်ဒီရှုပ်တဲ့စိတ်ရောက်သွားအောင်ကိုယ်နဲ့တည်းမြေကိုထွေးတဲ့တွန်းအားတွေပေးနေတာကျေလေးတယောက်ဆိုပြီးတော့ရှိအားတွေလည်းရှိနေတာသွားရည်ရစပြီးတော့ထွက် အဲဒါကိုပဲတရားအထုတ်လို့ခေါ်တာပါပဲသတိနာရဲ့တရားဆက်ပြီးတော့ဆွေးနွေးစွာရှိပြီဆိုလို့ရှိရင်ရှိရဝင်လေးမှာစိတ်ကလေးကဒီလေကြောက်ခဲလေးပြစ်ချလိုက်တယ်လို့နည်းမျိုးနည်းမျိုးဝင်သွားတယ်မတည်ကောင်းလာပြီဆိုလို့ရှိရင် စိတ်တိုင်းမလွဲပါဘူးဘယ်လိုတော့ဖြစ်လဲ။အဲဒီမှာစိတ်နဲ့စိတ်တိုက်တွေ့ပြီးတော့တတိယလိုဖြစ်နိုင်တဲ့ဉာဏ်ရဲ့ရှိတဲ့ဓာတ်တွေကိုအကာအကွယ်ပေးပြီးတော့ကျေးဇူးရှိရအောင်မှာဒီကလေးတစ်ခဏတစ်ခဏစိုက်စိုက်ကြသွားတာဒီကသမားကြီးဖြစ်သွားတာပါလေနောက်တတိယသမားကြီးအားကြည့်လာတဲ့အခါ ပန်းနဲ့မသိနဲ့အလိုလိုပေါ့လေတိတ်တိတ်တိတ်တိတ်ပြီးတော့သဘောမှန်ကြီးကြည့်ကြည့်နေတာရှင်သားကဆရာဆိုင်ပြီးတော့ဆွေးရဆိုအရှုလိုပေါ့ပန်းနဲ့မသိနဲ့တိတ်ပြီးတော့သဘောမှန်ကြီးကြည့်တာယုံနာသဘောမှန်ကြီးကြည့်တာလေကျောင်းသူစက်ပေါ်ကြည့်တာလေ ကျောင်းကျောင်းသက်တွေပေါ်မှာဖြစ်ပေါ်ပြီးတော့ခွဲကြောက်သွားဖို့ခေါ်လိုက်တော့လည်းဆဲဘူးသူဘောတိုက်ပြီးဖြစ်ပေါ်ပေါ်တယ်ကုဝတ္တနာဉာဏ်ဤစဖြစ်လာတယ်ဆက်ဆက်ဆက်ဆက်မှတ်သွားလို့ရှိရင်ကုဝတ္တနာဉာဏ်ဤဖြစ်ရကနေပြီးတော့တစားတစားရင့်လာတယ်အတိညာလေးတွေလည်းပဲဘယ်လိုလိုပဲကြောင်းလို့ကြောင်းလို့ပြီးတော့လိုက်လာတယ် နာတိယပြည့်စုံတဲ့ခါကျတော့ဘောဓခေါ်တဲ့ယုံနာအရင်လေးဖြည့်ရဒီဒီဘက်နေကနေပြီးတော့အဘောဓခေါ်တဲ့ယုံနာအရင်လေးဟောဒီဖြတ်သေးတဲ့ဒီရောက်ပါလေရှိပြအရင်ရှိပြတဲ့စိတ်ကောပါလေဖြတ်သေးတဲ့ဒီရောက်ပါလေအဲ့ဒီအခါမျိုးကအေးနိဗ္ဗာန်ကိုမြတ်ဖို့ရှိလိုက်တယ်ဆိုတာပါ အဖြစ်အမြင်ဉာဏ်ပညာပေါ့လေအရိယာမေကပညာပေါ့ဖြစ်သွားတယ်ကွာဒီလိုရသွားတဲ့ပုဂ္ဂိုလ်ဟာအခြားအခြားအရိယာပုဂ္ဂိုလ်တွေနဲ့ဉာဏ်ရည်ကျင့်တူသွားတယ်အဲဒီလိုဉာဏ်ရည်တူရတဲ့ဉာဏ်ရည်တူတဲ့အနေအထားရောက်သွားတာကိုပဲသတ္တဝါဖြစ်သွားပြီတဲ့ဒီလိုဆိုလိုတာပါပဲကွာ ဒီတော့အဲ့ဒီဘက်တော့ရောက်ပါပြီဆိုရင်သာသာရဏိယတရား၆ပါးဝိုင်းဖြစ်ပုံသားလေးလို့ဆိုပါပေါ့ဆရာကြီးဒီနေ့ဆက်လက်ပြီးတော့ဟောရမယ်အဲ့လိုမဟောခင်ဥပဒနာအဆိုင်တမှာလည်းပဲတကယ်ကိုအားရစရာကောင်းတဲ့ခံစားမှုတွေလည်းရှိပါသေးတယ်ဆိုတာဟောလို့ဒါလေးလည်းအလေးချင်းထည့်ပြောပါမယ် ဒီပြမစအရင်းကကျုပ်တော်ကြီးဆိုလို့ရှိရင်အမခန်းလောက်အောင်ပေါ်လီကိုခန်းလောက်ကြီးဟာမကြုံသဘူးသီဆရာကြီးဖြစ်တယ်အဲ့ဒီမတိုင်ဆိုင်လည်းပဲဝိပဿနာစိတ်ကပါသူတိုက်တာနဲ့သူရောလေဖြစ်တာရောခါရတာရောလည်းအကျိုးရတတ်ပါတယ် အဆုပ်လို့တော်တော်လေးသတိဓမ္မကြီးရအားကြီးကောင်းလာတယ်အဖြစ်အပျက်ကိုခတ်သက်သက်ကြည့်နေတဲ့ဥရပြညာမိုင်းဥရပြညာလောက်ခတ်တနာဖြစ်လာရင်ဒီမနာအဲအာဝဝကောင်းတဲ့လောက်ကောင်းတဲ့ခံစားမှုတွေပါကျန်ကနေပြပြထားပါတယ်ယောဂီအတွေ့လည်းပဲကျန်ကအတွေ့နဲ့ကိုက်နေပါတယ် သုညကရဏပုရိသသသံသစိတ်သဘိက္ခုနောအမနိစီရတိဟောတိသမန္တမဥပ္ပသသောလူသူကိစ္စတဲ့နေရာကမ္မသာရိတာကုသိုလ်အချင်းကပ်ပြီးတော့ပေါ်ရိပ်ပြခြေလက်ကဆရာတက်ပြီးတော့ကျိုးပဲစွာရှုမှတ်ပါနေရရဲ့ သတိသမာဓိအားရတော့ကောင်းလာတော့ရှိမှရတဲ့အာယုံနဲ့ဆက်ပြီးတော့ကာယပြန်ရှင်ပြီးတော့လည်းပဲကာယမှုဆက်မဲ့သူရာကလည်းရှုချတာရှိလောဘနဲ့ရှုချတာရှိနေမြစ်ပြအာယုံနဲ့ကျုံရလို့မကလေးတွေဆက်နေတော့မြတ်ဖို့ဒေါသနဲ့စိတ်ကိုချတာမရှိဘူးသန္တစိတ်ကဆရာတော် ကိလေသာလှုပ်ရှားမှုမရှိဘဲနဲ့ညီတဲ့ပုံလေးဖြစ်တာမှတ်ကလေးကောင်းတာအဲဒီခါမှာသမန္တမဥပ္ပသတ္တောဆိုတာဟောရှုခွဲအာယုန်လေးကိုဟောင်းကျက်အစ်စ်ဟောင်းကျက်အစ်စ်ဆိုပါလေမမကံကရှင်းရှင်းလေးဆက်ဆက်သာသာယူရှိနေလာတော့တာပါပဲ သုဝတ္တနာအဲဥရပြဉာဏ်လေးသံတန်ကြီးဖြစ်လာတော့တာပါပဲအဲဖြစ်လာပြီဆိုလို့ရှိရင်အမနိစေရတိဟောတိအမနိဒီကာမဂုဏ်ဖြစ်တတ်သည့်လူနာမှုလေးရောမပြောအပြောမျိုးနဲ့မတူတော့ဒီလောကမှာဆိုလို့ရှိရင်သာမန်လူတွေအနေနဲ့ကတော့ကာမဂုဏ်ချမ်းသာအကောင်းဆုံးပဲအမြင်အာယုကာမဂုဏ်ဤအတ္တအာယုကာမဂုဏ် အနအာယုကာမဂုဏ်ရတာအာယုကာမဂုဏ်နဲ့အဖြစ်ဒီအာယုကာမဂုဏ်ပေါ့ဒီရအားဖြင့်အဖြစ်ဒီအာယုကာမဂုဏ်တော့သူတို့ဉာဏ်လေးကြပါလားအဲ့ဒီကာမဂုဏ်၅ပါးဖြစ်ပေါ်လာတဲ့ချမ်းသာဒီဘဝရဲ့အဖြစ်အပျက်နဲ့အနတ်ချမ်းသာဒါလည်းကာမဂုဏ်ပါပဲအနတ်ကာမဂုဏ်ဆိုတာ အဲလူကံကိုချမ်းသာနတ်ကံကိုချမ်းသာမျိုးမဟုတ်ဘူးတဲ့အဲ့ဒီချမ်းသာမျိုးကသူသိဆိုင်ဘူးတဲ့လူကံကိုချမ်းသာနတ်ကံကိုချမ်းသာလက်လမ်းမပြီးတဲ့ချမ်းသာမျိုးဒီလိုဆိုရတဲ့အပျော်တစ်မျိုးအဲဒါပါဠိလိုရတိလို့ခေါ်တယ်တိဆိုတာကမ္မရတိတော့ဟုတ်ဘူးဓမ္မရတိတရားပေါ်မှာပြုံးဝဲတယ် ဒီဘက်ရောက်လာပြီဆိုလို့ရှိရင်စိတ်တွေလည်းတော်တော်လေးစိတ်ကြဲလို့အားတော်တော်ပြည့်လာပါပြီသွန်မှုအားပါကိလေသာတွေကိုသွန်မှုနိုင်တဲ့အားပါကျော်ဖြတ်နိုင်တဲ့အားတွေတော်တော်ကောင်းပါပြီအဖြစ်အပျက်ကိုခတ်တဲ့ရှိနေလာတော့ဤကျက်တိုင်းပိုင်းပုတ်ပြီလေလို့ဤကျက်ဖို့ရအတွက်အလားအလာကောင်းပါတယ် ဒီကလေးကိုဒီကလေးပြတ်ခတ်တော့တဲ့ပြည်လေဆိုတော့အောင်ရဲ့စိတ်ဆက်ပေါ်တယ်ဒီပေါ်လေးတွေကစရှင်းရှင်းလင်းလင်းသိလာတာပဲအသိဉာဏ်လည်းတိုးတက်လာပြီဖြူစင်ဆန့်ရှင်းတဲ့စိတ်တွေကလည်းတစ်ခုနဲ့တစ်ခုဆက်ဆောင်ပြီးတော့တိုးတက်ဖွံ့ဖြိုးလာတယ်လို့အသိဉာဏ်လည်းပဲသရဏိဖွံ့ဖြိုးတိုးတက်လာပြီအဲ့ဒါလို့ မတိမတိရတဲ့သမေကောင်းအတျောတဲ့အဲ့ဒီအတျောဖြစ်လာတာ။နေတိအားတဲ့ပစ္စည်းတို့ပျော်ရွှင်မှုလိုလာရေးဆိုလိုပါလေ။အေးကြောက်ဖို့လိုပါလေ။အဲ့ဒီအတျောအရှင်ဘုံကြီးကဆိုတယ်ဖြစ်ပေါ်လာတဲ့တရားတွေကိုသင်ရလာအောင်လို့အဲ့ဒီလောက်အကြည့်သမဏကိုထူကြတဲ့အတျောလေးကို နှစ်တိအာရပုံမျိုးအရာသာတရေဝီဓမ္မရတိရှိနေတဲ့တဲ့ကအဲ့ဒီခါရောက်သွားပြီဆိုလို့ရှိရင်ယောဂီကနှုတ်မဆုတော့ပါဘူးရှိလားတရားကြည့်လို့လည်းရှိအထုတ်တော့တာပါပဲသူတဏှာမှာလည်းပဲဒီဥရိယရိုက်ခြင်းအကုန်တင်ရှိကျူးထားတာလည်းရှိပါသေးတယ်။ရတောရသောသမတိ န္တနာဥရိယဝေယလေပတိပိတိပါမောကြအလကတဝိจารဏသာသဘောကတော့จิตယုံနာလေးတွေဖြည့်ဆဲလိုက်ပြီးတော့အရှုပါမြားလေအရှုပါယုံနာသင်္ခါရတရားတွေအဖြစ်အပျက်ကိုဖတ်တဲ့သိနေတဲ့အချိန်ကစပြီးတော့ အဲ့ဒီလိုကြည့်နေတဲ့အတွက်ဇဂတိပတိပါမုချာပါမုချာဆိုတာဒုက္ခလပတိအားလည်းနဲ့ဒီအားရပါဒီလိုကြီးထားလို့ဒီတော့နိုင်တဲ့ဘုရားထားတယ်လို့ဒီခௌတိကပီတိခဏိကပီတိအောက်ကတိကပီတိဆိုတာပါ ဒုက္ခလခိတိအဲ့ဒါတွေလည်းရရှိနေတော့ရရှိလာတယ်ဖြစ်တာပါပဲဘလောခိတိဆိုတာကတော့ကိုကြီးကြွတဲ့နေတယ်လို့ခြေထဲမှာထိုင်ရတယ်လို့ဒီတော့ဒီကုလုံးဟာခါရဲကိုရှိရှိကြည့်ပါလိမ့်ဖရဏတိတိလည်းပြတ်လာနေတာ ထိုင်တော့မှမဖြစ်ချင်တော့အောင်စိတ်ထားရည်ကြီးတော့မှမဖွင့်ရင်တော့အောင်ပေါ့အလုံးကိုကောင်းနေရပါတယ်ဘလောပီတိအဲ့ဒါလေးလည်းရရှိတတ်ပါတယ်အဲ့ဒါလေးလည်းဖြစ်တတ်ပါတယ်အဲ့ဒီအပိုင်းတော့ရောက်ရင်လည်းအဖြစ်အပျက်ကိုကြည့်မြင်တဲ့ပုရိယပြဉာဏ်မှရှင်များအမြဲတရားလိုတော့မှသင်စားထားပါတယ်အမတ္တ အဒီစီယအမတတိကြီးလေးနဲ့အရေးတရားအမရိတသာစိတ်ဓာတ်ကအမရိတအမှားလေးအမြိုက်တိကြီးခြင်းနဲ့တရားပါအဲ့လိုကံကျေစားတယ်တကယ်တော့လည်းပဲအရှိကအာရုံနဲ့ဖြည့်ပြီးတော့ပြည့်သွားတည်သွားတာပါပဲအရှိဖြစ်တဲ့အရှိဖြစ်ကိုသိနေတဲ့ဉာဏ်လေးလည်းပဲဒါလည်းပဲဖြည့်ပြီးတော့ဖြစ်သွားတာတည်သွားတာပါပဲ ဆိုလိုတဲ့သဘောကတော့ဒီညာမဲရောက်လာလို့ရှိရင်စက်တာအားထုတ်တကယ်ကိုအမြဲတရားနိဗ္ဗာန်ချမ်းသာတွေ့နိုင်တယ်လို့ဒီလိုအားပြီးတဲ့သဘောပါအမြဲတရားပဲလို့တော့သင်စားခံရပါတယ်အဲဒီလိုကောင်းပါတယ်ဒါလည်းပဲဥရပြပြန်ပိုင်းကိုယ်ကြီးကိုပေါ်ပြတဲ့သဘောပါပဲအဲဒီလိုကိုယ်ကြီးလေးတွေနဲ့ပြည့်စုံတဲ့ ညာမျိုးလည်းပဲသာဝရဆိုင်ရရပါတယ်လက်တွေ့တရားပေါ်မှာအကောင်းတွေကြည့်ခွဲလိုက်လို့ရှိရင်လေးမျိုးလောက်ဆက်လာပါတယ်။ညီညီညီညီနဲ့ကောင်းတာတစ်မျိုးစိတ်စိတ်စိတ်စိတ်နဲ့ကောင်းတာတစ်မျိုးငြိမ်းပြီးတော့ကောင်းတာတစ်မျိုးနဲ့ငြိမ်းပြီးတော့ကောင်းတာတစ်မျိုးပေါ့ ငြင်းငြင်းငြင်းစိတ်စိတ်စိတ်စိတ်နဲ့ကောင်းတာကတော့ပီတိပေါ့ပီတိစိတ်ရင်းပြီးတော့ကောင်းတာကတော့ပသတိသုခဆိုတာပေါ့လေသိကြလားကျန်တယ်လည်းမရှိဘူးကိုယ်ကလည်းမရှိဘူးဟွန်းနေဆက်နေတာဒီစိတ်စိတ်နဲ့ကောင်းနေတာလည်းသုခကောင်းပါဘူး နေစိတ်ကြီးတော့နေနေစိတ်ကြီးကောင်းတာဒီစိတ်ကြီးတော့ကောင်းတာသိကြတာငြိမ်ပြီးတော့ကောင်းတယ်ဆိုတာကတော့ငြိမ်ငြိမ်ငြိမ်လည်းမရှိဘူးစိတ်စိတ်စိတ်စိတ်လည်းမရှိဘူးအဲ့ဒါဒီဘာမှမရှိဘဲနဲ့သက်တော့သက်တာဟောတယ်ကောင်းပြီးတော့နေတာဟောတယ်ဒါကတော့ငြိမ်ကောင်းခေါ်ပါတယ် အခုပြောခဲ့တဲ့အကောင်းကြီးကအာလုတ္တခတွေကမလို့ပြည့်အကောင်းကြီးဆိုတော့အကောင်းကြီးကမဟုတ်ပါဘူးကာမဆန္ဒနဲ့တာလို့ရှိရင်သူကသာပြီးတော့ကောင်းလို့အကောင်းကြီးနဲ့ဖြစ်သွားတာပါသူလည်းတော့ဖြစ်ဖြစ်မဖြစ်နေဘူးဒီဖြစ်ရကပုဒ်တနေရနေပြီးတော့အပုဒ်တယုံနာအစင်လေးရက်တဲ့အပိုင်းကြီးဆက်တဲ့အပိုင်းကြီးငြိမ်းတဲ့အပိုင်းကြီးရောက်သွားတယ်အကောင်ကြီးကတော့ငြိမ်းကောင်း ငြိမ်းကောင်းကာလတွေ့တယ်လို့ရှိရဲဆိုင်ရာဆိုင်ရာဖြစ်နေတယ်ဖြစ်နေတာတွေလည်းပဲရှင်းပြရှင်းနေတာပါပဲအဲဒီအကောင်းမျိုးကိုငြိမ်းကောင်းလို့ခေါ်ပါတယ်အဲဒီငြိမ်းကောင်းမရောက်ခင်ကိုရပြရညာဘိုင်းတော့ကတော့ငြိမ်းငြိမ်းငြိမ်းငြိမ်းစိတ်စိတ်စိတ်စိတ်နဲ့ကောင်းတဲ့အကောင်းမျိုးပေါ့အဲဒီအကောင်းနဲ့သာတာကတော့ နေကောင်းကသာပါတယ်အဲဒီနေကောင်းအကြောင်းကိုလည်းပဲနည်းနည်းကြည့်တာရုံနဲ့ပေါ်ထုတ်ပြီးရှင်းရှင်းသင်ကြရအောင်အဲဒီအနေဆက်ရှိသွားတဲ့အခါရင်တော်ဥရဗျာဉာဏ်မရောက်သွားရဲ့ဒီစီသုခသာဝေဒါရီလည်းရှိတော့ပါဘူးဒီအာနေတော် ကျုကံအာယုံရဲ့အစလည်းဆိုသုံးပိုင်းတွေကနောက်ဆုံးအပိုင်းပေါ်လေအဖြစ်ပိုင်းလေးပဲထိရှားတော့အဲ့ဒီရရောက်တာပါဆိုရင်ယောဂီကအာရုံအာရုံရတော့တော်တော်ဖြစ်ပါတယ်နောက်ဆုံးပိုင်းဆိုတော့မရှိတဲ့ပိုင်းတွေပေါ့လေကြောက်သွားတဲ့ပိုင်းဆိုတော့မရှိတာတွေမှတ်နေရတယ် ဒီကောကဒီတတ်တာကြီးမှတ်ရနေပြီးတော့မပြင်းပြင်းဖြစ်တော့တယ်ဆိုတော့အာမေအာမေရတရားတွေလည်းရောက်ကုန်ပါပြီတရားတွေလည်းပြည့်ကုန်ပါပြီဆိုပြီးတော့နေနေတော့မှအာမေတွေဖြစ်တတ်ပါလေဒါပေမဲ့လည်းဆက်ဆံနေလို့ရှိရင်သူကသာပြီးတော့ကောင်းတော့တယ်အရှင်ရလာတဲ့အခါမှာဉာဏ်ကဖြစ်တော့တွင်လက်ဖြစ်တော့ရှင်ကအာရုံရလည်းပဲ သူ့မှတ်ပါကိုယ်မှတ်ပါကိုပြောတော့လေပြောခဲ့ပြီအလိုက်တင်ပေါ်ပြီးလက်ရှိမှတ်တာအဲဒီခါကျမှလက်ရှိကောင်းကုန်တယ်လားဆိုတာလည်းမရှိတော့ဘူးတိုင်းနေသလားရနေသလားဆိုတာဟောလေအရှင်းရဆိုတာလည်းမရှိတော့ဘူးပုံသဏ္ဍာန်နဲ့အရှင်းရတွေဟောလေွဲကြပြီးတော့သဘောတက်တယ်သဘောတက်တယ်မှာအမှုံမှုံမှသဘောတက်တယ်အဲဒီဘုံမှာရှင်းရတာ ပရမခေါ်တော့ပြဉ္ဉံဘုတ်တယ်ဆိုတာပါတကယ်မျက်မှောက်ကြည့်ရတဲ့အရှိသဘောပရမတရားတွေဒီတက်တက်ရှင်းရှားနေတော့လက်ရှိကောင်းဆုံးကဏ္ဍဒီတော့ဆိုင်ဘုံရှင်းရဒါလေးလည်းကိုယ်ကြောက်ပဲခေါ်လာတယ်ဒါလည်းဟုတ်ဘူးရှင်းရှားလာတဲ့အာရုံလေးတွေကတွေ့တော့ ငကောငကောတော့အစိုးရမှရတယ်ပြီးတော့အစိုးရတိတိကျကျမလိုက်ကြတော့နမတိညာခေါ်တဲ့အစိုးရပေါ့အဲ့ဒါကြီးလည်းရှိသွားတယ်အသာလေးစိုက်ကြည့်ရတယ်လည်းဖြစ်တတ်တယ်ဆိုသန္ဓနာပညာကောအာဂရပညာကောနာမပညာကောဒီရည်အကုန်လုံးငုံရှိုးပြီးတော့ပရမတ်တည်းပေါ်လာတာ စိတ်ရှင်းတာစိတ်ပြတ်သားတာပဲအဲဒီအနေပြီးတော့စိတ်ရှိသွားတဲ့အခါမှာသက်တော့လက်တာကိုရှုကောင်းတဲ့အပိုင်းကြီးရောက်သွားတဲ့အခါမှာအဲဒီအပိုင်းကိုတော့သင်္ခါရပက္ခဉာဏ်ဉာဏ်လို့ခေါ်ရတယ်သင်္ခါရဆိုတာဖြစ်ပေါ်နေတဲ့ယုံနာသင်္ခါရတရားတွေအပေါ်မှာပေါ့။သိမြတ်စွာရှုနိုင်တဲ့ဉာဏ်နဲ့အဲဒီဉာဏ်ပိုင်းကတော့ အလုံးကောင်းတဲ့အပိုင်းပေါ့ဒါကတော့ညီလုံးအပိုင်းလို့ပြောပါပါပဲဒီကရုဏာဉာဏ်ပိုင်းဟောကျုံရတဲ့အာရုံနဲ့ဆက်ပြီးတော့ဒါကဖြစ်စီအာရုံနဲ့တွေ့လို့စိတ်ကြည်တက်ကြွပြီးဝန်တာတာမရှိသောတာဖြစ်စီမျက်စီအာရုံနဲ့ဆုံပြီးလို့ ဒေါသတွေရှိပြီးတော့စိတ်တက်စိတ်ကိုရမရှိစိတ်တကြရမရှိတည်းမြတ်ဆိုတာရှိနိုင်တယ်လို့ဆိုတယ်ဘုဘယ်လည်းမလိုက်ဒီဘယ်လည်းမလိုက်ပါဘူးစိတ်ဟာဆန့်ကျင်နေနေတယ်ဘာလို့စိတ်ထားရအဲ့ဒီစိတ်ထားလေးအကောင်းဆုံးနဲ့တုံတဲ့အခါမှာဘုဘယ်ဒီဘယ်မလိုက်ဆိုင်တဲ့တည်းမြတ်ဆိုတာထားနိုင်တာဟာ ဘာဖြစ်လို့လဲလို့ဆိုတော့သတ္တသမ္ပဇာလောအမြဲတည်းဆွေးနွေးစွာရှုနိုင်ပြီးတော့ကြည့်ကြည့်နေလို့ပါပဲအဲဒီကကျတော့အမှတ်လို့လည်းမရှိဘူးအမှတ်ကမလို့တော့တတိတည်းကြည့်နေတာပဲဒါအဲတော့အမှန်ကြည့်နေပြီဆိုလို့ရှိရင်မေတ္တာနဲ့တွေ့လို့ရာဂတွေနဲ့လှုပ်ရှားပြီးတော့ဝန်တာတာ မြက်ဆရာတွေနဲ့တွေ့ပြီးတော့စိတ်ကြိတ်စိတ်ဆိုးကြတယ်ဆိုပြီးတော့မြက်တာစိတ်ကြိတ်စိတ်ဆိုးတာဒါလည်းရှိတော့ဘူး။အဲဒါကိုကျန်ကံများမှာပြထားပါလား။ဒီကုလာရူပန်တိတ်တော်ဟာနေဝသမနောဟောတိနာဒုမနောဥပက္ခကောဝေတိသတောသမ္ပဇာနောစိတ်ပဲရောက်သွားတဲ့ယောဂီပုဂ္ဂိုလ်ဟာမျက်စိနဲ့သုံးဖို့မြင်ပြီးတဲ့စိတ်နဲ့ စစုံတရားအချင်းကိုပါမက်စရာအချင်းရှိမြက်စရာပဲရှိရှိရှိစရာပဲရှိရှိမုန်းစရာပဲရှိရှိပေါ်ဒီတစ်ခုခုကိုမြင်လိုက်တယ်မြင်ပြီးတော့မြင်ပြီးချင်းပါလေတတိကကပ်ပါနေအတိရလည်းပါနေမြင်ပြီးကြောက်သွားတာလေကပ်ပါနေတော့ဇာတိကြာလည်းတွေ့လည်းပဲ ဆရာကလည်းရှိပြီးတော့ဝမ်းမသာဘူးလေးဝဆင်းတော့ဝမ်းသာတယ်လို့ရှိဘူးလေပြီးတော့မြစ်ဆရာနဲ့တွေ့လည်းပဲအများကြီးရှိမှပြီးတော့ရှိနေတော့မြင်ဖို့ပေါ့လေစိတ်ကြစိတ်ဆုံးဖို့ပေါ့လေအဲ့ဒါလည်းမဖြစ်ဘူးလားတုံလို့တဲ့အချင်းကြီးကရှိမှခံမှစွာသိပါလေဆိုတော့ပြဿနာရသုံးရတဲ့အတိုင်းပေါ့လေအဲ့ဒီခိုက်တာပါရှိနေတဲ့ယုံနာသဘာဝလေး ဖြစ်ပေါ်ပြီးတော့ခွဲပြောက်တာကိုရှင်းရဆုံးကိုသိအောင်ရှင်းနေရမယ်ဆိုတဲ့အတိုင်းကိုရှင်းရှင်းလာတဲ့ဒီဘက်ရောက်တဲ့အခါကျတော့တော်တော်လေးအသားကျသွားပြီ။တဘာဝတက်တယ်ပဲရှိတော့တယ်။ဝန္တာမပဲစိတ်ကပြည့်ရှိတဲ့လေးတွေဝန္တာလည်းမရှိဝန္တာလည်းမရှိဘူး။တပြည့်သာရှိတယ်။ဒီတိုင်းတော်များခြင်ပြီးတော့ပြစ်ချလိုက်လို့ရှိရင် မလဲတဲ့လောကကြီးအဖြစ်တိုင်းတော့ပြည့်စုံတာရှိတယ်သတ္တသံသာတာတော့အမြဲမပြတ်ဆင်းရဲစွာရှိပါပြီးတော့ကြည်တည်နေပြီဆိုလို့ရှိရင်ပါပဲရှိရှိပေါ်ဒီဖြစ်ကြလို့ရှိဘုန်းဆရာလည်းရှိပါနဲ့ပဲကျုံကျုံဆင်းရဲစွာရှိနေတော့တာပါပဲစိတ်ဟာဆန့်ကျင်နေတယ်ဘဝမလဲဒီဘဝမလဲအဲ့ဒီပိုင်းလေးကသမဏရှင်နဲ့ဆရာကောင်းတယ်အဲ့ဒီပိုင်းလေးကသံသာ သံတငြိမ့်သက်တဲ့အပိုင်းစိတ်ကိုယ်ရဲ့ຢာကနေတော့မလှုပ်ရှားတော့ဘူးစိတ်ကိုယ်ရဲ့ဒေါသလေးနဲ့တော့မလှုပ်ရှားတော့ဘူးတိတိတိတိနေတယ်ဆိုတော့မောဟလည်းလှုပ်ရှားတာလည်းမရှိဘူးဒီနည်းနဲ့ຢာကတော့မောဟကိုလှုပ်ရှားဖို့ကျင်းပြီးတော့ငြိမ်ပြီးတော့နေတော့တာအဲ့ဒီခိုက်တာပါအဲ့ဒီအသိဉာဏ်လေးဖြစ်တဲ့ခိုက်တာပါအဲ့ဒီအသိဉာဏ်လေးတွေဆက်ဆက်ပြီးတော့ဖြစ်နေတဲ့ခိုက်တာပါယဟန္တာဗျာ ဖြစ်ပြမုန်းကြနဲ့ကြုံလို့ရှိရင်ဓမြစွာခြားဆိုင်တဲ့စိတ်ထားမျိုးတန်းကျင်လေလို့ဆိုရတယ်။ကိလေသာကုန်ကရန်တာများရဲ့စိတ်နဲ့စိတ်ထားနဲ့တသားတဲ့တော်မှာနိုင်ကျင်ကြထားပါတယ်။သို့သော်ဟိုကတော့ကိလေသာကုန်ခံတယ်၊ဒီကတော့ကိလေသာကုန်နေတာတော့ပုံဖို့ပေါ့။အဲဒီအပိုင်းလေးပါရဟန္တာစိတ်နဲ့တူပုံလေးပေါ်ပြထားပါတယ်ဆိုတော့ သိဉ္ဇကရှိမှတ်ကမှန်စွာသိပါလေဝန္တာမဖြစ်သိရတဲ့ရှိတဲ့နေလို့ဒီဟာနာဆိုယောဂီကိုရှိလေဖြစ်နိုင်လေဆိုတော့ကျန်ကံများမှာသူတည်ရှိရှိထားပါလေဒါကမြင်လဲခိုက်တာပါသို့သူကြားတဲ့ခိုက်နားတဲ့ခိုက်စားတဲ့ခိုက်ရှိတဲ့ခိုက်ရှိတဲ့ခိုက်ဘာလို့ဆိုတော့ဒီကိုယ်ရဲ့ကပေါ်တဲ့အာယုန်ကိုပေါ်တဲ့ပေါ်တဲ့ခါအခုလိုရှိနေလို့ဒီကနေ့ကံရပါရောက်သွားပြီဆိုလို့ရှိရင် မက်ဆေ့ရာရှင်းပြန်နေတွေ့လည်းပဲမဲ့ဖို့ရှင်းဖို့စိတ်ကြီးလှုပ်ရှားတာမရှိမြစ်ကြံနေတွေ့ပြီးတော့မြဲဖို့စိတ်ကြီးစိတ်ဆိုးမရှိဒီတဲ့ရဲ့စိတ်တည်နေပြီဆိုတော့မောဟနဲ့လှုပ်ရှားတာမရှိဘူးလေငြိမ်းပြီးတော့ကောင်းနေတော့ပါပဲဒီဟန္တာစိတ်ချမ်းဘာမှမချားလို့တော့မှကုန်တင်ရှိရှိပေါ်တင်စားခြင်းကိုခံရပါတယ်သင်္ကန်းကောင်းပါတယ်အဲဒါကငြိမ်ကောင်းလို့ခေါ်ပါတယ် ဒီကလေးဘက်ကဉာဏ်စံတန်ဖြစ်တဲ့အခါကိုယ်စိတ်ကိုလည်းကိုယ်ဟောဒီစံတန်ရှိနေပါလေဒီဒီတာရီလို့ကြည့်ရာပြည့်ရာအောင်ဒီစိတ်ရှုကြည့်ကြည့်တာပါလေဒေါသပြည့်စရာမကျေနပ်စရာအာရုံကြီးစိတ်လွတ်ကြည့်အဲဒါဒီအာရုံကြီးပြီးတော့ဒေါသကြီးလုံးကြည့် ဘယ်လိုပဲလည်းဖြစ်နေတတ်ပါလေနိုးလျောင်ဖြစ်ပြီမယ်လို့စိတ်ချင်းအဲဒီနိုးလျောင်ကြီးကပြောက်ပြီးတော့ရှုပ်ွေးအာရုံမှာပဲသောတာကပ်ပြီးတော့ဟောဒီအေးလူလူလေးဟောဒီပြည့်တဲ့စွာစိတ်ဖြစ်နေတဲ့အတိုင်းကြီးရောက်သွားတယ်အဲဒီလောက်ဖြစ်သွားတဲ့တည်းရှိပါတယ်အဲဒီဥပမာကတော့ဩစတြေးလျကမှာဘူးမင်းဆိုတဲ့လက်နဲ့ဖြစ်ပြန်လာလက်နဲ့သူ့ကိုလေးတော့ဒီဘက်က ပြောသွားတယ်လို့ပြောတယ်ဖြစ်တာနဲ့မရှာဖြစ်တယ်ပါလေတော့အဲတော့လူသောဥရိယပြရာညာမိုက်ပါတိတိစုပါရီနဲ့သင်္ကြီးကြီးနဲ့သူတည်းတိတိနဲ့သင်္ကြီးကြီးနဲ့ကောင်းနေတာရှင်သောဥရိယပြရာညာမှာတော့စိတ်စိတ်နဲ့ကောင်းနေတာဒီကံဝကံညာမိုက်ဒီကံညာကစပြီးတော့သူတည်းဒီကံဝကံညာမိုက်ရောက်တဲ့အခါကျတော့ ငြိမ်းပြီးတော့ကောင်းနေတာပါအဲဒီကောင်းနေတာဒါလည်းပဲသင်္ခါရတွေတဲကအကောင်းနေဆိုတော့ဒီလိုလည်းဖြစ်ဖြစ်မကင်းပါဘူးသင်္ခါရဒုက္ခမကင်းပါဘူးအဲဒီသင်္ခါရကြီးငြိမ်းသွားတဲ့အကောင်းမျိုးကဒါကအကောင်းကြီးဖြစ်ပါလေအဲဒီအကောင်းကြီးကိုတော့သင်္ခါရခါကြီးငြိမ်းတဲ့ငြိမ်းကောင်းကိုတော့လက်ကရှာပါပဲဆက်လက်ပြီးတော့တိတာရုံနဲ့ပြောရပါပါပဲ အဲဒီငြိမ်းကောင်းရောက်သွားလို့ရှိရင်အဲဒီငြိမ်းကောင်းကိုကြည့်နေတဲ့အရိယာပညာဉာဏ်ဌာနပါရှိသွားပါပြီအငြိမ်းတာကိုကြည့်နေတဲ့အရိယာမပညာပေါ့အဲဒီမပညာရသွားတဲ့ပုဂ္ဂိုလ်ဟာအခြားခြားအရိယာပုဂ္ဂိုလ်ရဲ့အတိအမြင်နဲ့ဉာဏ်ဉာဏ်ကြီးပေါ့ဟိုအဝေးမှာနေတဲ့အရိယာပုဂ္ဂိုလ်ရဲ့အတိအမြင်နဲ့ဉာဏ်ဉာဏ်ကြီးဖြစ်သွားပါလိမ့် အဲဒါအရိယာနဲ့ဉာဏ်ဖြစ်တူတယ်ဆိုတာဒါပြောတော့ပါလားဒီနေ့ဒါတော့ပြောကြအောင်